ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌9ရက်6လ99ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်အဲ့ဒီတတိလေးတစ်လုံးကိုတို့သိချင်လို့ရှိရင်ရတယ်ဗျာဟင်ငွေကုန်ကြီးကြများမှာမများပါဘူးဗျာဟိုတို့အရက်ကြီးဒီတော့ဝင်ဆိုးတာတောင်ကျင့်ရသေးတာတို့အရက်လောက်တော့ဝင်ဆိုးလာရင် ဟုတ်ပါဗျာအရက်တော့တဲ့အဝင်မဆိုးပါဘူးဗျာဒါလေးဟင်အဲ့တော့ဘယ်အာယုံလေးခံစားခံစားကောင်းအာယုံခံစားခံစားဆိုးအာယုံခံစားခံစားပေါ့ဒီအမှတ်ကလေးနဲ့တွဲပြီးခံစားနေသံပါဟုတ်ကလားဒါခဲရင်လို့လားဗျာဒါမခဲရင်ပါဘူးဗျာအဲ့တော့တို့ဒီတတိလေးကိုပြုစုပြိုးထောင်လို့မှားအားကောင်းနေလို့ရှင်ဒီတတိက တိမ်ရိုက်ရင်းဝါဒနာကိုလည်းမြုပ်တင်တာမြုပ်ဟင်ပေတင်တာကိုပေတင်ပါလေအဲ့တော့တို့ရှိနေတဲ့ဟိုတရားသူမြင်သူဝါဒနာသူကိုဟင်တို့ပေလို့မရဘူးအဲ့ဒီပฏิရပေပြီးလိမ့်မယ်ဟင်ဟင်ပြီးတော့တို့ဖြစ်ခြင်းနဲ့သမထဝိပဿနာကိုလည်းအဲ့ဒီတတိကစီပေးပါတို့ယူလို့မရဘူးအဲ့ဒီတတိယပေးပါဟင် ပြီးတော့ဒုတိကျင်တဲ့လူဘဝရောက်တော့ဘုရားရှင်နဲ့အရိယာတို့ပြီးတိုက်တဲ့အမှန်တရားကိုလည်းအဲ့တတိယပြီးပါပါဟုတ်ကလားတတိဒီအလုပ်သုံးမျိုးကိုလုပ်ပါတယ်အဲ့တော့တို့ဒီတတိလေးကိုအမြဲမေ့ကျင်ပြီးသားပါဗျဒီတတိတလုံးဟာအလကားမဖြစ်ပါဘူးဗျဟင်တို့တစ်ချက်မှတ်လိုက်တာသူတော်ကောင်းတွေကြီးများရဲ့အပြောတိုင်းဆိုရင်တော့အမြတ်တသိမ်းရလိုက်တယ် တစ်ချက်မှလိုက်တဲ့အချိန်မှာကိုယ်စိတ်ကိုတသိမ့်ပိုင်သွားတာဟုတ်ပဲမှန်နေတဲ့ချင်းတို့သိပြီးအဟောင်းလည်းမတွေးတာဘူးအသိတော့လည်းမလိုက်တာတော့လေအဲ့တော့ဒီတစ်ချက်မှလိုက်တဲ့အချိန်ဟာခိရိတာတစ်ခါငြိမ့်သွားတာဟင်တတိငါနိရောဓလို့တို့သာလို့သုံးတယ်အဲ့တော့ဒီခိရိတာငြိမ့်လို့အေးလို့အငြိမ့်ကြအေးကြကထွက်လာတဲ့ဒီပฏิပေတော့မှပြတ်တော့မပြတ်တော့ဟင် တို့မြည်ကအလွန်အေးလုံးလို့ထွက်လာတဲ့မြည်ဒီဖြစ်တဲ့ရွှေဟာဘယ်တော့ပြန်ပြတ်တာရှိလို့ဟုတ်ပါဗျာဟုတ်ကြည့်ရတို့အေးလုံးလို့ကြရာကနေခဲပြီးဖြစ်တဲ့ပရမညာကိုဘယ်တော့ပြတ်တယ်ရှိလို့ရဟုတ်ပါဗျာဟင်အဲ့တော့ဒီရွှေဒီဘယ်မှာဆုံးမလို့သူ့ရဲ့နေတံမီးတံကြောင့်သူကြောက်ပြက်သွားတဲ့အချိန်ကြမှာဆုံးအဲ့ဒီသူကြောက်ပြက်တဲ့အချိန်မရောမချင်းရွှေဟာရွှေပဲဒီကြီးပြန်မဖြစ်ဘူး ဟုတ်ကလားဟိသူ့ဗရမညာဟောဗရမညာဟာဗရမညာပဲသူဒီအမုံကြီးကြောက်ပြက်ပြက်ပြီးတွားရင်တော့အဆုံးစီအောင်ဒီတတိတလုံးဟာပါသွားနိုင်မယ်အဲ့တော့တို့မှားလိုက်တဲ့တတိလေးကအလကားဖြစ်သလားဗျာဖြစ်ပါဗျာအမဖြစ်ပါဘူးဗျာဟင်တို့ဘုရားရှင်ဘုံတော်အနန္တကံတော်အနန္တဉာဏ်တော်အနန္တတကူတော်အနန္တဆိုတော့ဒါသူပြောများတယ်ဟုတ်ပါဗျာ အဲ့ဒါဖျားပြင်းမှရတာလားတို့ဒီဒီကမှတ်သွားတဲ့တတိနဲ့ဟာတွေမဟုတ်လားမှန်ပါဗျာဟင်ရှုမှတ်သင်ခြင်းမှုရှိတဲ့တတိနဲ့ရှုတဲ့ဒါနာကဟိုမှာဘုံတော်နန္ဒဘွားဖြစ်နေတယ်အဲ့တို့ဒီဒီတတိတွေသွားတုံနေတာတယ်မှန်ပါဗျာဟင်မှန်ပါဗျာအဲ့တော့တို့ဒီမှတ်နေတဲ့ဟိုရှုမှတ်မှုတတိပါတဲ့ဒါနအဲ့ဒါပါရမီဒါနဟင်တို့ပြည်ပြီးကိုလည်းဆုံးလိုက်တယ်လေငါပြည်ပြီးဆိုတဲ့အစွဲကိုလည်းတားတယ်ကြည့်အောင် အဲ့ဒါတတိပါမတင်လေဟိအဲ့ဒါကိုဒါနနဲ့ပါရမီတွဲမိတယ်လို့ခေါ်တာဟင်ဟင်ဒီသိကိုလည်းသုံးလိုက်ပြီကျိုးထုတ်လေသိကဆွဲတဲ့မှာလည်းငါပြည့်ပြီဆိုတဲ့အဖွဲ့ကိုတတိတစ်ချက်မှတည်းချင်းရှိပြီးလို့လားဗျအဲ့ဒါအဖွဲ့လည်းပယ်လိုက်တာဗျအဲ့ဒါဒါနနဲ့ပါရမီတွဲသွားတာဗျအဲ့ဒီဒါနနဲ့ပါရမီတို့ဒီတတိယမဟုတ်လားမှန်ပါပါဗျအဲ့ဒါကဟိုမှာဒီတတိလေးတွေတတိလေးတွေအသာတတိယပါပြီးတော့ဆုံးပြီအဲအဲ့ဒီတတိတွေသူ့မိတာကဘုံတော်နန္ဒာသွားဖြစ်တာဗျ ဖြစ်ဒေသချင်းနဲ့ကဘာတိတ်လေသူဖြစ်ခြင်းရတဲ့ဒါနာပါရမီကိုမူတည်ထားပြီးရှိတဲ့ပါရမီကိုခြံရံနဲ့ဘုံတော်နန္ဒသွားဖြစ်တယ်ဟင်ပြီးတော့တို့တတိပါတဲ့ပီလာတယ်တတိပါတဲ့ပီလာကပီလာပါရမီဖြစ်မှာတယ်မှန်ပါဗျာဒီသူတတာချင်းသူတာယူချင်းတာကိုကြောင်းလိုက်တာကပီလာတယ် မှန်ပါဗျာဒီသူ့သက်သာလုံးမှုသူ့ဒါယူလုံးမှုဖြစ်တဲ့ကြိုက်စိတ်မကြိုက်စိတ်ကိုတတိနဲ့ပယ်လိုက်တာကပါရမီမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့တော့တတိပါတဲ့ပီလာဟာဟိုမှာကံတော်နန္ဒသွားဖြစ်တယ်ဟုတ်ကလားဗျာဒါနဲ့တို့တတိကပေးတဲ့ကံတော်နန္ဒမဟုတ်ဘူးလားဒီဒုတိယတီကိုပယ်ပြီးသူ့စရိုက်မှုကိုသွားတာလေဟင်အဲ့ဒါတို့ဒီတတိယပေးလိုက်တာပဲမဟုတ်လားဗျာမှန်ပါဗျာ ပြီးတော့တို့ညံတော်နန္ဒပါလေဒီတတိနောက်ကသိနေတဲ့အတိလေးတွေကနေတော့ဟိုမှာညံသွားဖြစ်တာမဟုတ်လားတကူတော်နန္ဒကတို့ဒီမှတ်နေတဲ့တတိလေးကဟိုမှာတကူတော်နန္ဒဖြစ်တာမဟုတ်လားဟင်အတိကတို့ညာနဲ့ဝိပဿနာကိုတာဝန်ယူပြီးတတိကဟိုတို့သမထကိုတာဝန်တယ်တကူတိတိကိုတာဝန်တယ်ဟုတ်ကလားဗျာအင်းအဲ့တော့ဘုံတော်နန္ဒခန္တော်နန္ဒညာတော်နန္ဒတကူတော်နန္ဒတွေကတို့ဒီတတိလေးတစ်လုံးကပါတာ ဒီတိတိလေးတလုံးကပါတာတခြားကလာတာမဟုတ်ဘူးအေးယာနာရှင်သခင်ကြီးတွေရဲ့သူတို့ယာနာကြီးတွေနဲ့လိုက်ပတ်တဲ့ဘုံကညာတကူဒါလည်းဒီတတိယပဲတင်တယ်ဟိအရိယာသာသာမှာရှိနေတဲ့ဘုံကညာတကူဒီတတိပဲတင်တယ်တိုင်းတို့ဟောဒီတတိလေးနဲ့ဖောက်ရရင်ဒါမျိုးမဖြစ်နိုင်ဘူးလားဟင်အဲ့တော့တို့ဒီတတိလေးတစ်လုံးကပါခဲ့တာဟောတို့နောက်ဆုံးနိဗ္ဗာန်ကမှဆုံးပါဗျာ အဲ့တော့ဒီပတိရလက်ကားဖြစ်မလားဗျာအေးလူဘဝရောက်တော့နေယူသွားသားမှာဗျာဟုတ်တခြားဘဝမှာယူလို့မရပါဘူးဗျာဟင်ဒီတိတ်ကံဘဝရောက်မှာတို့မှတ်ချင်ပါတယ်တို့ရမလားမရဘူးငါရကောင်းမှန်းကုန်ပြီဟုတ်အဲ့ဒီကံဒီကမ္မရမရကောင်းမှန်းကုန်ပြီတော့ဗျာအခုတို့လူဘဝလေးရောက်တော့လေမရကောင်းမှန်းလည်းပြီးအောင်သွားသားမှာဘဝလေးတစ်ချက်သွားတယ်တစ်ချက်မှတ်လိုက်ရင်လည်းကမဖြစ်ပါဘူးဟင်သွားသားမှာ ဒါပေမဲ့လည်းတတိတစ်ချက်မှတ်ပြီးသားတော့မှအလကားမဖြစ်ဘူးတစ်ချက်မှလည်းမနေဘူးဟင်အင်းချီလန်တလာမိမဲ့သူတလာမိသွားတယ်တစ်ချက်မှပြီးမနာတော့ချီလန်တလာမိသွားတာဟုတ်ကလားဗျတို့တတိယတာဘိုးလေးကိုဒီလောက်တည်ပြီးထားရမယ်ဟင်တို့ဒီတတိပြီးလူဘဝရောက်တော့တာအတုံးချလို့ရတယ်ဆိုတော့တည်ထားရမယ်ဟုတ်ကလားဗျဟုတ်ပါဗျဟင်အဲ့တော့တို့ဒီတတိလေးရှိနေရင် တို့မှာစာရဲပါတဲ့အတိုင်းပြောရမှာပေါ့ပုံလဲပုံပါတယ်ဟဲ့တတိသံဘဝတရားမှာလူတဘဝတဘဝလာရပေါင်းသောတိကံကိုမောဟကပို့တာဖြစ်တယ်ကျက်ပြီးဝတိရာပုံမှာမဟုတ်ဘူးလားတို့ရွာတဲ့ကြတော့ကျက်ပြီးဝတိနဲ့နေတာမဟုတ်ဘူးလားအဲဒါနွားဟိဒါကျက်ဟိဒါဝက်ဟိဒီပြီးနဲ့နေတာအဲ့တော့တို့ရွာထဲမှာပြောနေတဲ့ပညာသိမှမများအဲ့ဒါမောဟသည်အဲ့ဒါဒိဋ္ဌာမျိုးသည် ဟင်အဲ့ဒါအမှန်ကြီးမှမဟုတ်ပဲနဲ့အဲ့တော့ကြည်ကြီးတကောင်ကိုကင်သွားပဲတို့မေးရင်တော့တို့ဒီနာတော့ချက်ပြောမှာပေါ့ရှမ်းပြည်သွားမပြောမလားချက်တော့ချက်ပဲရှမ်းကရှမ်းလို့ပြောလိုက်လိမ့်မယ်ဟင်ဟင်အလာဟုကြီးတွေသွားပြီးတော့တမျိုးပြောတာဗျလီကျော်ကြီးတွေသွားပြီးတော့တမျိုးပြောမှာဗျတို့တိုင်းပြည်တွေတင်ယူရီးယားပဲသွားပြီးတော့ဒါပါတုံးဆိုတမျိုးပြောပါဗျဟင်အတရုတ်ကြီးသွားပြီးဒါပါတုံးဆိုတမျိုးပြောပါဗျကလည်းကြီးရောက်တော့ဟောဗျ အဲ့တမျိုးဗျာအဲ့တော့ဒါကတော့တို့လူမျိုးနဲ့တို့ဟိုသင်္ကေတာလေးနားလည်အောင်လို့ဈာကနေပြီးတော့ကြက်လို့အမိပေးထားတာဟင်ဒါကိုလူမျိုးချင်းချင်းအပေးယူလို့လို့ရအောင်လို့ပြောထားတာလေကြီးတဲ့အဲ့ဒါမှမဟုတ်ဟင်အဲ့တော့အဲ့ဒီအမာတိဒီကတို့ဒိဋ္ဌာကိုကျဲဆွဲဆွဲသူကချက်ချက်ရောက်ဝယ်ဆွဲဆွဲသူကဝက်ချဲရောက်ပါအဲ့တော့တနည်းတနည်းပဲဆွဲနေကြတော့ဟုတ်ကလား ဟင်မရဘဲသားပဲအဲ့ဒါအမာတိသေးကြီးတဲ့ကျဲဆွဲဝဲဆွဲတို့ပညာပြီးမောပါကြီးတဲ့ပရမတိတို့မရှိဘူးဟုတ်ကလားအဲ့တော့တို့တရိษံဘဝတရားလောက်မှာလူတဘောပါကောင်းမှုတွေခုပြုထားတာလေးရဲ့တစ်ချက်တစ်ချက်လာပြီးတော့ဟိုမကောင်းမှုတွေရှင်ကုန်းမှတစ်ခါတစ်ခါလာရောက်အဲ့တော့မရောက်ချင်းရောက်ချင်းနဲ့တယ်လူပြောတာဟိုကဒိဋ္ဌံဘဝတွေအရှင်ကုန်းပြီးဆိုမှတယ်ဟင် တိဋ္ဌဘဝတွေကိုမလိုချင်တော့အောင်ဖြစ်လို့အဲ့ဒီကမောပြီးအချိန်ကုန်ပြီးဆိုမှဟိုဒီကုသိုလ်လေးတောင်တဘုံအတဘဝလာရတာဆိုတော့လူဘဝရောက်လာတော့လည်းမရောက်ချင်းရောက်ချင်းနဲ့ရောက်တာနဲ့တူပါထိုက်ထိုက်တန်တန်ရောက်တာလားမရောက်ချင်းရောက်ချင်းလားမရောက်ချင်းရောက်ချင်းပါဗျာအဲ့တော့တို့တိဋ္ဌံပြီကအမူအကျင့်ကြီးကင်းမလားဟင်ကင်းမှုရဟောတို့တိဋ္ဌံပြီမှာတော့ငါဇာတာကြီးတဲ့ပုဂ္ဂိုလ်ဒီသူ့ညာကရဲ့ အချင်းတိုင်းຢာကကြီးຢာကအချင်းကြီးပဲလိုက်ကျင့်ဟုတ်ကလားအဲຢာကအချင်းကြီးလိုက်ကျင့်နေမယ်အဲ့ဒီຢာကအချင်းကြီးကျင့်ရင်သူဒီအဲ့ဒီຢာကရဲ့ခံစားမှုအတိအပဲရှိတော့တယ်ကျန်တာဘာမှမပြီးတော့ဟုတ်ကလားအဲ့တော့ဒရိသံတဘဝကတဘဝဒီအချင်းအစွဲပါသွားရင်ဝါသနာဟင်အဲ့ဒီຢာကအချင်းကြီးလည်းကျင့်နေရင်ဇယိုက်ဟုတ်ကလားအဲ့ဒီຢာကအချင်းကျင့်ဖို့ຢာတော့ပဲပြီးနေရင်ညင်းဟင်အဲ့ဒီ တရားနဲ့ညင်ပြီးဟိုဘက်ဘဝဟိုဘက်ဘဝတွေကိုတောက်လျှောက်ပါသွားလို့ရှိရင်အဲ့ဒါဝါဒနာတောင်ခွေးဘဝရောက်တာတောင်ຢာကကြီးတဲ့ခွေးကြတော့ညင်းနဲ့ခြုံလေးနဲ့အမီလေးနှောင်းတွေ့ဘူးလားအမီလေးနှောင်းလို့ပြသိမ့်မရိုက်လဲသိမ့်မဆိုးတာဘူးကြဟင်အဲຢာကဦးလေးကြတယ်ဟင်ဟောဒေါသကြီးတဲ့ဟိုဒိဋ္ဌာမျိုးဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီဘာလို့လို့ဒေါသအကျင့်ကြီးလဲကျင့်တာချစ်တယ်ဆိုဒေါသ နောက်တော့ဘာတွေ့တွေ့ဟိုတို့ဒေါသဖြစ်ဖို့ရတော့ပဲသူပြီးတော့ခေါင်းနာပြောလဲဟိုဟိုကောင်းကြတော့မဟုတ်မမကြည့်ဘာသာမကြည့်ဘူးအခုကောင်းကြတော့နားထင်တယ်တဲ့ပြောတာပေါ့ဟုတ်တယ်ဟုတ်ကောင်းကြတာပေါ့ဘူးလားဟုတ်ဟင်ဟင်အဲ့ဒါကြည့်ကနေဆိုကောင်းတယ်ဆိုတာသူမသိဘူးလေဒေါသဖြစ်ဖို့ပဲသူပြီးတော့တယ်ဟင်အဲ့ဒါကဘဝဆက်ဆက်ကိုဟိုဘဝကိုကူးသွားရင်ဝါသနာပဲ အဲတရိုက်ကနေမြင်ရင်းကနေဝါဒနာအဲတော့ခွေးချစ်တာတော့သင်တို့နင်နထားတည်ပြီးနဲ့ကြိုက်မလားဟောက်မလားကြီးတဲ့ထင်တယ်ပါဗျာဟမ်သူကနိုင်ရောက်သွားတယ်လို့နေလေဟုတ်တော့လမ်းတောင်ထွက်ဖွဲ့မယ်ထင်တယ်ဟင်လမ်းတောင်ထွက်ဖွဲ့လိမ့်မယ်ထင်တယ်ဟုတ်ဟင်အဲ့တော့ဝါဒနာဟောတရိုက်ကတရိုက်အားကြီးတော့အကျင့်လုံလို့ရှိရင်ညင်ဖြစ်သွားတယ်ဟဲ့ညင်လို့ရှိရင်ဝါဒနာပဲကူသွားပြီဟင် ပြီးတော့တို့ကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်ဖာတိဖာတာနဲ့နေတဲ့စိတ်နမောမဲ့နမာမဲ့စိတ်ပေါ့လေနေကြည့်ငင်းနိုင်ပေါ့တတိမရှိတဲ့စိတ်ခေါ်မှာပေါ့အဲ့ဒီစိတ်နဲ့နေတဲ့ပုဂ္ဂိုလ်ကလည်းဘာလို့လို့ငေးတည်ငေးနိုင်ဘာတော့ကမနိုင်ချင်ဘူးမလုံတက်လုံနဲ့ဟုတ်ဗျာဟင်မလုံတက်လုံနဲ့အဲ့အဲ့တော့သူကဘာလို့လို့သူတက်ပါပြီရောညင်ကဟုတ်ဗျာမလုံတက်လုံပဲသူများနောက်ကတက်လို့ဖြစ်လောက်တာမှာဘယ်တော့မှဥပ္ပမလို့ဟင် အဲ့ဒါကတို့ဟိုဘဝအဲကူးသွားလို့များအဲ့ဒီအကျင့်တိုင်းအဲ့ဒီအတိတိုင်းပါသွားလို့ရှင်ဝါဒနာအဲ့တော့ခွေးကြည့်လဲခွေးမှုပဲဒီဘက်ကနေလှိမ့်ကန်လိုက်တော့ဟိုဘက်ခွေးအိမ်ဟိုဘက်ကလှိမ့်အောင်တော့ဒီဘက်ခွေးအိမ်တွေကြာတွေ့ဘူးလားဟုတ်ဟုတ်ပါလေသိတာကြည့်သိတာပဲဟင်အဲ့ဒါတရားကြောင့်မြင်မြင်ကြောင့်ဝါဒနာဖြစ်တယ် အဲ့တော့တို့ဒိဋ္ဌံကြီးကပါလာတဲ့အဲ့ဒီຢာကတရိုက်ကိုလူဘဝရောက်တော့တတိအားကောင်းကောင်းနဲ့ပြင်နေရင်တရားကိုသွားတယ်ဟင်အဲတရားကလူတီတုံးပြီပြီဟင်ຢာကကဒိဋ္ဌံကြီးကပါတယ်ပြီပြီဟင်အဲ့တော့သူဒီຢာကသိပေါ်တိုင်းပေါ်တိုင်းပြုတ်ဟိုတတိနဲ့မအားကောင်းလာလို့ရှင်ဟိုပဲတရားကိုသွားဟုတ်ကလားအဲဒေါသကြီးတဲ့အဲ့ဒီဒေါသကိုတတိလေးနဲ့ချိန်ပြီးသုံးနိုင်လို့ရှင်ပညာကိုသွားတယ်ဟုတ် အဲမခံကြီးတွေအာကြီးတွေဟိုပဲပညာသွားတယ်ဟုတ်ကလားအဲမောဟအာကြီးနေတဲ့ပုဂ္ဂိုလ်အဲဒီမောဟကိုတတိလေးနဲ့အသုံးချပေးနေလို့ရှိရင်ဟောဟိုပဲသွားပြီးတော့ဝိတ္တဆိုတဲ့အတွေးခေါ်ပညာရှင်ကိုသွားတယ်ဟင်တတဗုဒ္ဓပညာရှင်လို့ပါတော့ဆိုတာလေတို့လောကမှာ၃၃လေး၃ထားရှိပါတယ်အတွေးခေါ်ပညာရှင်တွေလေအင်းတို့ဝိတ္တကဟိုတို့မောဟကတွေးတွေးဝေဝေမှုံမှုံနေတာလဲမောဟပြီးတော့စိတ်တွေတောင်းရင်ရင်မရအတွေးတွေလွန်နေတာလဲမောဟပဲ ဒေသတစ်ခုကိုခြီးုံချလို့ဖြစ်နေတာလေမောဟအဲ့တော့တုံတုံမုံမုံနေပဲဖြစ်ဖြစ်အဲစိတ်တည်ကြီးနေတဲ့စိတ်ပဲဖြစ်ဖြစ်ဟင်ပြီးတော့ခြီးုံချတော့စိတ်ပဲဖြစ်ဖြစ်ဒီတတိနဲ့တိုက်ချလိုက်တခုတည်းစိတ်ကိုအမှန်မရနိုင်ဘူးလားရနိုင်ပါဘူးဗျာအေးအဲ့တော့ဒီမောဟကိုတတိနဲ့အသုံးချလို့ရှင်ဟောတို့အတွေးခေါ်ပဲကိုသွားတယ်ဝိတက်ကိုအဲ့တော့တို့တရားရဲ့တို့ပညာရဲ့ဝိတက်ဒီသုံးခုကသူသုံးခုဖြစ်ပြီး နော်ကိုယ်ဘက်ကယာကရဲ့ဒေါသရဲ့မောဟရဲ့အဲ့ဒါတို့ဒိဋ္ဌံပြီကပါလာတဲ့ပြည်ပြီဟင်အဲ့ဒါလူဘဝရောက်တုန်းလေးလူသားလေးလည်းစားသွားကြဟုတ်ဗျာဟင်ဟင်အခုတော့ပဲနေတော့လူသားသားပြီးကြပါလားဟောရဒီရွယ်ကြီးတော့လူသားမသားသေးဘူးဆိုရင်ဘာသားနေတော့ဖို့ဒီရွယ်ကြီးတော့လူသားမသားသေးဘူးဆိုအဖို့ဘာသားနေတော့မိမှာဗျာ ဘာသာနေတော့ဆုံးမှမှဖျားဒီမမကြီးရလဲဟင်ဘာသာကိုချင်းနေလူသားမသားအားသေးဘူးသူလူပြောတာဗျဟင်အာဒီပါတယ်ဗျမဖြေရလို့ပါဖို့ဖြေလိုက်ရထီတော်မှာဆိုလို့ဟင်ဘိုးတော်သူ့ထီမှာဆိုတော့မသိဘူးနဲ့လုံးတော့တာဟင်ဟင်သူ့လူဘဝရောက်တာလူသားမသားအားသေးဘူးဟင်ဟင်အဲ့တော့တို့ဒီ ပုံစာဖြစ်တယ်ຢာကဒေါသမောဟအဲ့ဒါပုံစာတွေဒုက္ခသားများပုံစာတွေလည်းရှိသေးတယ်ပုံစာမစားသေးဘူးဟင်အဲ့ဒီပုံစာကိုတတိလေးနဲ့ဒီတတိလေးနဲ့ပြောင်းရမှာပါဗျာတရားကိုပေလို့ချုပ်လို့လည်းမရပါဘူးဗျာပေလေးချုပ်လေးပူတိုးလေးပါဗျာဟင်အောင်ထားလေးအတိုးနဲ့ပေးရလေးလေးပါဗျာဟင်ချုပ်တိထားလေးအတိုးနဲ့ပေးရလေးလေးပါဗျာအဲ့တော့ဒီတရားကိုညင်ကိုဝါဒနာကိုလည်းတို့ဒီတတိနဲ့ပေးရမှာဟင် တတိနဲ့ပြရတာမဟုတ်ဘူးဗျာဒီတတိလေးသာအားကောင်းနေပါဗျာသူ့ဟာသူကိုဟိုဟိုຢာကနေတရာကြောင်းသွားပါလိမ့်မယ်ဗျာသူမပြောင်းရပါဘူးဗျာဒီတတိလေးအားကောင်းလာရင်သူတရားထိုးပြီးပါလိမ့်ဟုတ်ကလားဒေါသကပညာဗျာဟောဒီတတိလေးကပဲတရားထိုးပြီးပါလိမ့်မယ်ဗျာဟင်မောဟကဝိတ္တဗျာဒီတတိလေးကပဲသူတရားထိုးပြီးပါလိမ့်မယ်အဲ့ဒီခါကျတို့လူသားပါလိမ့်မယ်ဒါအတွက်လည်းတို့ဒီတတိလေးပဲထင် ဟေးပြီးတော့ဒုဖြစ်ခြင်းနဲ့တမထတို့ဝိပါဒနာတို့ဒါလည်းဒီတတိလေးပဲတမထဖြစ်အောင်တို့လို့ယူလို့မရဘူးဝိပဿနာဖြစ်ဖို့လည်းတို့လို့ယူလို့မရဘူးဟောဒီတတိလေးဗျဟေးမှတ်သားညာမှတ်ချင်တာမှတ်ပါဗျဘယ်မှာမှကောင်းမရှိဘူးမရှိဘူးဟင်တရားတော်တရားတော်တရားတော်ထဲမှာတို့ရုပ်ထားလဲသဘောပဲညတ်ထားလဲသဘောပဲဟုတ်ကလားဟင်ရုပ်တယ်ညတ်တယ်သွားတို့လူပြည်မှာလူလူပြောတာပဲ ခွေးပြီးကြတော့ခွေးလို့ပြောလိမ့်မယ်ထင်တယ်။ဘင်းတို့ကမစင်ကိုရုပ်တယ်လို့ပြောတယ်ခွေးကြတော့ရုပ်တယ်လို့ပြောမှာ။အဲ့တော့တို့ကသာဒါရုပ်တယ်ဆိုတာတို့လူအတုံးလုံးလူထုံးတာနဲ့ရုပ်တယ်လို့ပြောတာခွေးကြတော့ခွေးအတုံးလုံးနဲ့ရုပ်ထားတယ်လို့ပြောလိမ့်ဦးမယ်။ဟင်တို့ရုပ်ထားတယ်သူမြတ်ချင်းမြတ်နေတယ်တို့မြတ်ထားတယ်ကသူစီကြရုပ်ချင်းရုပ်နေတယ်။အဲ့တော့ရုပ်တယ်မြတ်တယ်ဆိုတာတို့ပညာဝဟာရကပြောတာ။ပရမတ်မှာရုပ်ထားတယ်မရှိဘူးမြတ်ထားတယ်မရှိဘူးမှတ်သားပါ။ဟင် ဟင်မှတ်ပါဗျာမှတ်လို့ဒုက္ခနာကအဆိုးညင်ကြောင့်ဆိုးတရိုက်ကြောင့်ဆိုးဝါဒနာကြောင့်ထကြွနေတဲ့ကိလေသာတွေညင်သက်သွားတာကိုပဲတမထပြောတာပါဟင်အဲ့တော့တရားထုတ်တယ်သွားတို့လက်ရှိရှိတဲ့ညင်ကနေပညာတရိုက်ကိုကြောင်းပေးနေရတာရှိတယ်ပဲဟင်ຢာကကြည့်သူကຢာကဟာနေတရာတရာကနေပညာသွားဟင်ဒေါသကြည့်သူကတော့ဒါလိုက်ပဲအဲဒေါသကနေပညာတန်းသွားတယ် မောဟရှိဘူးကြတော့မောဟမောဟအနေဝိတက်ဝိတက်ကနေပညာသွားပြီဟင်တို့သာတို့တော့အနုတ္တိယဘုံမိကနေပညာဘုံမိကိုပြောင်းတယ်လို့သာဆိုတယ်သူတော်ဝဲတို့ဒီသိုးတရိုက်ကနေကျော်ကောင်းစရိုက်ကိုပြောင်းပေးထားတယ်ဟင်ပညာစရိုက်ကိုပြောင်းပေးလိုက်တာကိုအနုတ္တိယဘုံမိကပညာဘုံမိပညာနယ်မြေကိုပြောင်းပေးလိုက်တယ်လို့ဆိုတယ်ဟုတ်ကလားအဲ့တော့တို့ဒီသမထဆိုတာလေတို့ဒီတတိလေးနဲ့စိုက်ပြီးတော့ဘူးဒီတို့ရှိနေတဲ့လက်ရှိဉာဏ်လေးကြောင့် ထကြွနေတဲ့ကိလေသာတွေငြိမ်သွားတာဟောသွားတာဟင်တို့အနေများတဲ့ကြီးကိုဖန်ခွဲနဲ့ထည့်ပြီးတော့ငြိမ်ကြီးတဲ့နေရာကိုတင်ထားလို့ရှင်တဖြည်းဖြည်းတို့အနေထိုင်ကြပါပဲကြီးလေးကြီးလာတာမျိုးကိုပြောတာဟင်အနေတော့မကုန်ဘူးနော်အောက်မှာကိုသွားပြီးဝတ်နေတာပြောတာဟိုကလည်းတမထပါကိလေသာတွေငြိမ်ကြနေတာပြောတာအဲ့ဒီကိလေသာကတော့ဇယိုက်ကြီးဖြစ်တာတယ်ငြိမ်ပြီဖြစ်တာမဟုတ်ဘူးလား ဝါသနာမီဖြစ်တာမဟုတ်ဘူးလားအဲ့တော့တို့ဒီဒီတို့လက်ရှိရှိတဲ့ဉာဏ်ကိုတတိလေးနဲ့ကြောင်းလိုက်လို့ကိုဘက်ကိုကောင်းတရိုက်ကိုရောက်သွားလို့ဆိုရင်ဒီသမထအလိုလိုဖြစ်တာပဲသမထရလို့ထုလုပ်ဖို့လိုသေးတယ်အဲ့ဒီတတိလေးကတခြားမဟုတ်ပါဘူးတတိပါတာတို့မလုပ်ရပါဘူးဗျာတတိလေးစိတ်သာအကောင်းနေသမထဖြစ်တာတတိလေးပတ်နေအောင်လားမှဗျာတန်နေအောင်မှရင်တွေးလည်းမတွေးတာတော့ဗျာအစ်စ်နောက်လည်းပြေးလည်းမပြေးတာတော့ဗျာအဲ့ဒီခါကျဒီစိတ်ကလေး ဟိုတရိုက်ကပြတ်သွားပြီးတော့ညင်ဝရတော့တာအာယုံအတိအတိမှမရရင်တရိုက်ကအတက်မပေါက်တော့ဘူးလေအဲ့ဒါညင်ဝသွားတော့တာပေါ့လေဟင်အဲ့လိုတို့ဓမ္မထာလေးစိတ်ကလေးညင်သက်သွားလို့ကိုယ်စိတ်ကလေးကိုယ်ထားတဲ့နေရာရောက်နေပြီကိုမှတ်လို့တဲ့နေရာလေးရောက်နေပြီတတိလေးစိုက်ကြည့်လိုက်ကိုယ်ခန္ဓာအကြောင်းဖြစ်ပြမြင်တော့တာပဲအဲ့ဒါကိုပဲဝိပဿနာလို့ပြောတာပါဗျဝိပဿနာရဲ့ပဲဒုလို့ဖို့လို့သေးလားဗျမလိုပါဘူးဗျ အဲ့တော့တို့ဒီလိုမှတ်နေလို့တတိလေးတစ်လုံးနဲ့မှတ်ပြီအဲ့တော့တတိလေးတစ်လုံးနဲ့တို့သိုးတရိုက်ကနေကောင်းတရိုက်ရောက်အောင်တတိလေးနဲ့လေ့ကျင့်နေတာသီလမဟုတ်ဘူးလားသီလရလို့သူမဟုတ်ပါဘူးအဲ့ဒါကိုသီလသိက္ခာဆိုဒီအမှတ်ကလေးလေ့ကျင့်နေတာတော့တာအဲ့တော့အမှတ်ကလေးမှတ်လို့တဲ့နေရာဒီနေရင်သမာဓိသိက္ခာမဟုတ်ဘူးလားဗျအဲ့တော့အမှတ်ကလေးဒီမှတ်တဲ့နေရာကိုဒီနေလို့ ဒီမှတ်တဲ့အကြောင်းလေးသိလာရင်ပညာသိက္ခာမဟုတ်ဘူးလားအဲ့တော့သိက္ခာ၃ပါးဟောတို့ဒီတတိလေးပဲမဟုတ်ဘူးလားဟင်ဒီတတိလေးနဲ့လေ့ကျင့်နေတာကိုပဲသိက္ခာလို့ပြောတာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့သိက္ခာ၃သိရလို့တော့အထူးတက်ဖို့လိုသေးလို့လားဗျာဒီတတိလေးပဲမဟုတ်ဘူးလားဗျာအဲ့ဒါလေးပဲတို့ဒါလေးပဲမှတ်နေဘူးပဲလို့ဗျာအဲ့တော့သိစာအားလေးနဲ့သူ့ဆိုင်အားလေးသိစာအားကောင်းသူ့ဆိုင်အားလေးသုံးလိုက်သိစာအားကောင်းသူ့ဆိုင်အားလေးသုံးလိုက် တို့ဟောတနေ့တနေ့ရွာတွေကလုပ်တဲ့အလုပ်တွေလုပ်သားအင်းຢာလုံးမတင်လုပ်သားလဲလုံးမတင်လုပ်သားကိုလှုပ်ချင်တဲ့အလုပ်တွေလုပ်အဲ့ဒီနေရာမှာတတိလေးမလုပ်အမှတ်ကလေးကိုသိချင်ပြီးကြတာမှာဟင်အဲအမှတ်ကလေးနဲ့တွဲပြီးတော့လှုပ်ခဲ့သားမှာဟင်အဲ့ဒါကိုတို့ဟိုအားကစားနဲ့ပြောရင်တော့ခံစစ်ပေါ့စစ်နဲ့ပြောရင်လည်းခံစစ်ခံစစ်တို့မြည်ပြီးကိုယ်နေတဲ့ကိုရံသူစိတ်ဝင်မလာအောင်ဒါတော့ပဲသူစိတ်မဟုတ်ဘူးကိုယ်အိမ်ကိုတည့်ရတာကိုညအားတဲ့ကာလ ကြကြနာနာထိုင်ပြီအဲ့လိုထိုင်လိုက်တဲ့အချိန်ကျတော့ထိုးစင်းတယ်ဟင်အဲ့တော့တို့လောကီဥပမာပေးရပေးရရင်တော့ခိုင်းစားခြင်းနဲ့နွားအိမ်မှာလက်သက်ဘင်းကျွေးပြီးမွေးထားတယ်လို့ဟုတ်ခိုင်းစားခြင်းနဲ့နွားနှစ်ဖားကျိုးကလှုပ်လိုက်သလားဘယ်လိုလှုပ်တော့ဟင်အဲကျွေးထားတာကဒါမှအချိန်ကြတော့ဟောတပုကကြီးချက်ချင်းဝင်လာတယ် အဲ့တော့တို့ခိုင်းစားခြင်းနဲ့စိတ်ကလေးတွေနေဒီကပတိလေးနဲ့အဲ့လိုလေးလက်တမွေးပြီးတွေးထားလို့ရှင်ဟောညကြတော့ထိုင်းတာနဲ့ဟောတယ်နေသားတွေကတဘူအောင်ဝင်ဟင်အဲ့နေသားတွေကတဘူအောင်ဝင်ပြီမှတ်ထားနေရဒါမလို့နေတော့ပေါက်လို့ပဲသားနဖားကျွားနေနဖားရင်းကနေဖြစ်ထားဟင်ညခိုင်းစားမယ်လို့မှကြိုးကောက်ကင်လိုက်ရတော့ဟင်နိုင်ဝဲနဲ့လည်းနွားကမမိဟင်တနာကြီးနဲ့လည်းမမိနဲ့ ဥဒါနဲ့ပဲပြီးရင်လားဟုတ်ကလားဗျာမှန်ပါဗျာဒီအဲ့တော့တို့ခိုင်းစားခြင်းနဲ့တော့အိမ်မှာလက်တံမွေးပြီးတွေးထားတယ်လို့ဒီမှာလည်းတတိလေးနေ့တော့ပြန်ခံပေးဗျာအမှကလေးမလို့ရင်လက်တံမွေးထားလိုက်ကြဟောညတယ်တော့ထိုးသေးခန္ဓာဖြစ်မှုဖြစ်ရာတွေကိုမြင်အောင်ကြည့်ဟုတ်ကလားအဲ့တော့အရှိအရှိတိုင်းပြီးလို့ရှိရင်အဆွဲရှိဘူးမလားမရှိပါဘူးဗျာဟင်အရှိအရှိတိုင်းပြီးရင်အဆွဲမရှိဘူးအဆွဲမရှိရင်ညီဦးမလားမရှိပါဘူးညီလွတ်တာပဲ အဲ့ဒါကိုပဲသူသာလုံးနိရောဓလို့ပြောတာဟင်သူငါသွဲလို့ထင်နေတာမဟုတ်ဘူးလားမှန်ပါဗျာဟင်အမှန်မဲ့နဲ့တုံတဲ့ပုဂ္ဂိုလ်ကဘာလို့လို့ငါသွဲနဲ့လို့ဟင်ငါမရှိဘူးလို့ဘုရားကဟောတယ်သူကဘာလို့လို့ငါမြင်နေငါကြားတယ်သူလေမှန်ပါဗျာဟင်ဘုရားရှင်ကမမြဲဘူးလို့ပြောတယ်သူကမြဲနေတယ်ဟင်ပြီးတော့ဘုရားရှင်ကကြက်ကြည့်နေတဲ့အတွက်မကောင်းဘူးလို့ပြောတယ်ဟဲ့သူကပူကြက်ထားတဲ့အတွက်တော့ကောင်းတယ်ပဲပြောမှာဟဲ့ဟုတ်ကလား ပြီးတော့ဘုရားရှင်ကအရေးမရဖမ်းမရအနတ္တလို့ပြောတယ်ဟိတို့ကတော့ကိုကိုလှုပ်တာကိုရလိုက်တယ်ပဲထင်နေတာဟုတ်ပါဗျာဟုတ်ကလားဟိမှန်ပါဗျာအေးအေးဒီအကြောင်းချင်းတာတွေကိုပြီးရင်မဆွဲတော့အရှိအရှိတိုင်းပြီးရင်မဆွဲတော့အရှိအရှိတိုင်းမတိသေးလို့တို့ဆွဲနေတာဟုတ်ပါဗျာအရှိအရှိတိုင်းပြီးရင်မဆွဲတော့နော်မဆွဲရင်မငြိတော့မငြိရင်လွတ်ပြီအဲ့ဒါတို့ညီတော့တာခေါ်တာဗျာအမှန်တရားသစ္စာပါဒါပြောတာဗျာ အဲ့တော့တို့ဒီအမှန်တရားသစ္စာကိုသိဖို့ရတယ်ဒီတတိပဲမဟုတ်ဘူးလားမှန်ပါဗျာအဲ့တော့တို့ဒီတတိလေးကိုအမြဲသုံးစားမှာတို့ဘောဝါကြောင့်တုံးလေးဟင်ဟင်သုံးနိုင်မှာမလားဟုတ်ပါမလားဟုတ်ပါပါဗျာဟင်ဒီတတိကိုမိမလားဟုတ်ကလားဗျာဘယ်လောက်မိဘတို့မြတ်ဟင်ဟင်ဘယ်လောက်မိနေဘတို့ဆိုနည်းနည်းလေးမှမထွက်တော့ဘူးလားနည်းနည်းပါ နည်းနည်းအဲ့ဒီနည်းနည်းလေးလျှောက်ပြလိုက်ရင်နည်းနည်းလေးများသွားလိမ့်မယ်ထင်တယ်နည်းနည်းလေးတွေများသွားလိမ့်မယ်ထင်တယ်ဟင်အဲ့တော့မှတ်တဲ့နေရာကြတော့လေသူ့သာရဆိုတဲ့အကြိုက်ကလေးကိုတည်ထားတတိလွတ်တာအကြိုက်နဲ့သူမှလွတ်တာအဲမကြိုက်တာကတော့မှမဆိုတော့လို့ရူပံဒိသဝတတိမုတ်တံပိယနိမိတံမနတိကရောတော်တယ်ဟာပိယနိမိတံမနတိကရောတော်ချစ်ပြာသာယာတရားလေးလို့နှလုံးသွင်းမှာတော့ကြောင့်ရူပံအသိကိုဒိသဝနေတဲ့မှာတတိမုတ်တံ မှတ်သက်တတိဟာလွတ်တတ်တယ်အတန်လည်းဒီတိုင်းပဲဟင်အတန်လေးအတော်ကောင်းဆိုသွားလိမ့်အဲ့တော့အကြိုက်နဲ့တွေ့ရင်ကြက်ကြက်တတိထားအဖို့ပဲနဲ့တော့အကြိုက်နဲ့တွေ့ရင်မလို့ဘူးလားအာဟုတ်ပါဗျာဟင်ဟင်အကြိုက်နဲ့တွေ့တဲ့အခါတတိလွတ်ထားတယ်ဗျာအဲ့တော့အကြိုက်နဲ့တွေ့ရင်ကြက်ကြက်တတိထားတတိလွတ်တာပဲကလွတ်တော့အဲ့ဒီအကြိုက်နဲ့တွေ့မှလွတ်တာဟင်ဟင်အကြိုက်နဲ့တွေ့ရင်လွတ်ပြီဟင်အဲအကြိုက်တွေ့ရင် နောက်ကတို့ဒီလောဘောအထာနာဘာနာတိလောဘောဓမ္မနာပတတိပါအနာဓမ္မန္တရာဟောတိဒီယံလောဘောတေတိနရံနဲ့ပါဒီအဲ့ကြိုက်တိတ်ကလေးပေါ်လာလို့ရှင်အကြောင်းလည်းမသိတော့ဟမ်အကျိုးလည်းမသိတော့မြင်တော့တယ်ဟမ်အကြောင်းလည်းမြင်တော့တယ်ဒီကမှာအဲ့ဒီကြိုက်တိတ်ကလေးပေါ်နေရင်နောက်ကအမိုက်ပေါင်ဆိုတာပေါ်လာပြီကြိုက်တိတ်ချင်းနေတို့နှလုံးသွင်းချင်းချင်းရဲသွားတခါကျနှလုံးသွင်းကြအကြည့်တာမရှိတော့တဲ့အတွက်ဘာမှဆုံးဖြတ်လို့မရတော့ ဘာမှစဉ်းစားလို့အမှန်မရတော့အဲ့ဒီမှာအမှောင်ကြီးပေါ်လာလိမ့်မယ်တဲ့အဲ့ဒီအပေါင်းကြီးပေါ်လာတဲ့ချိန်အဲ့ဒီလောဘကပဲအဲ့ဒီလူကိုပြန်နှိမ့်သက်လိမ့်မယ်တဲ့ဟုတ်ကလားသူ့လောလောဘကသင်္မောသိသုတ်တန်ကြီးဆိုသူကိုယ်တိုင်ပေးကြပြီးမှသူများသွားပုတ်သွားတာဟင်သင်္မောသိသုတ်တန်ကြီးနဲ့လွန်တူတဲ့လားဒေါသကသမင်းဩကထင်းကြောင်းကြီးနဲ့လွန်တူတဲ့ဟုတ်ဟင်သမင်းဩကထင်းကြောင်းကြီးကသူကိုယ်တိုင်အလောင်းခံပြီးမှသူများဖြင်ပြီးရှို့တာပဲလေအဲဒေါသကလည်းကိုကိုကိုရေးဖြတ်ပြီးရတဲ့ ဒါခါတည်းမျက်နှာကြီးကိုမဲလို့နေမကြီးကိုညီလို့ရှင်တယ်အဖို့ဟုတ်လားအဖို့မှန်နေကြည့်ပြီလားဟုတ်ကဲ့ကိုကိုကိုအရင်ဖြတ်ထားတယ်ဒါဖြတ်ပြီးမှဟိုသူများသွားဖြတ်ပြီးလို့ရတော့ပါကလည်းကိုကိုကိုအရင်ဖြတ်ပြီးတာဗျဖြတ်ပြီးပြီးမှသူများသွားဖြတ်ပြီးလို့ရတာပဲဗျဟင်အဲ့တော့ဒီလောဘသိပေါ်လာရင်ဘာမှမတော့ဟင်အဲ့ဒီချိန်မှာတတိလွတ်တာဟင်အဲ့တော့တို့ဒီတတိလေးနဲ့ပြုတ်ထော့သူ့ဘဝရောက်တုံးလေ တမတ်ကလေးပဲမဲ့မသားမထားနဲ့ပဲကားရရလေသွားရင်ကရရသားရင်ကရရချိန်မိသမနေနဲ့ဟမ်မိဖို့ကြောင့်လည်းရှင်မိဖို့ကြောင့်လည်းရတယ်တမတ်ပဲတင်နေဟိအဲနောက်ဖေးကရတယ်တမတ်ပဲဟိအမှရတာလူရင်းပဲရင်းသွားရင်ကရတယ်တမတ်ပဲဟိဖရာကြီးကရတဲ့အမှမအမှမဟုတ်ဘူးပဲကားရရအမှအမှပဲဟင်ပဲကားရရဟင်တို့ပိုက်ဆံလို့ပေါ့ကွယ်ပိုက်ဆံလည်း တို့အမိုက်ပုံကရတယ်ပိုက်ဆံလည်းပိုက်သုံးကောင်းတာပဲမဟုတ်ဘူးလားမှန်ပါဗျာဟင်အင်နာပေးရရရင်ရောသုံးကောင်းတာပဲဗျာဟိုဆိုင်ကရမှာမဟုတ်ပါဘူးဗျာဟင်သူများလက်ထက်ကရမှာမဟုတ်ပါဘူးဗျာအဲ့ဒီတိုင်တို့ဒီအမှတ်ကလေးတွေသုံးသွားလို့ရှင်ဒီအမှတ်ဒီအဖရှိရင်အဖုံရှိလိမ့်မယ်ဒီမှတ်ချက်တစ်ချက်ပြီးနိဗ္ဗာန်ကြမှာဆုံးမယ်ဟုတ်ကလားအဲ့တော့ဒီအမှတ်ကလေးတလိုက်လို့ရှင်ဒီအမှတ်အသာဒီအဖုံးထိသူပါသွားလိမ့်မယ်တလကားမဖြစ်ဘူး ဟင်အမှတ်ရတန်ဖို့ကိုဒီလောက်ထိသဘောပေါက်ပြီးတော့လူဘဝရောက်တုံလေးတို့ဒီအမှတ်ကလေးမှားမှာမဟုတ်လားမှန်ပါဗျာလူဘဝရောက်တုံလေးမှတ်သွားသန်းတာလေးရနိုင်နေမြစုဘူးတဲ့ထဲ့သွားဟင်မပြီသေးခင်မတိသေးဘူးပြည့်ရင်ပြည့်လိမ့်မယ်ဟုတ်ကလားဟိမှန်ပါဗျာရှင်းရှင်းလောင်းတော်တွေလည်းဒီလိုတမတမတမတမကနေရှင်းရမှတာပြည့်သွားတာမဟုတ်ဘူးလားမှန်ပါဗျာချက်ချင်းကြီးကိုထီပေါက်တယ်လို့ကောက်ရတယ်လို့ရှိသလားဗျာမှန်ပါဗျာအဲမရှိပါဘူးဗျာ သို့တော့ဒီမှတ်ချက်ကလေးတစ်ချက်ကအမှတ်နာလာလို့ချင်းသူဒီမိဘကိုဒါလိုက်သွားနိုင်လေဟင်ဒီဘဝမှာသွားတောင်းဒီမှတ်ချက်ကလေးတစ်ချက်အမှတ်နာခဲ့ရင်လေနောင်သာသနာမှာဖြစ်ပြီးနောင်ဘဝမှာဖြစ်ပြီးမိဘကိုတန်းသွားနိုင်လေတို့ခရားရှင်လက်ထက်တုန်းကဗာရာဏသီပြည်မှာယပပတိတာမှာရှိတယ်အဲ့ဒီယပပတိတာဆိုတို့တက္ကရာမှာညာပြီးပြီလိမ့်မယ်ဟိုသူ့သာတာမှာ သူ့ကိုကနာရှူွက်တူတာလေဘုရားမဖြစ်ခင်ကဟိုညောင်မင်းကြီးအောက်မှာအလောင်းတော်သွားပြီးတော့သူ့ကိုတားသူပြီးတယ်ရုပ်ကစိုးကြီးဆိုပြီးတော့ဟုတ်ကလားသူကအဲ့ဒီညောင်မင်းကြီးသွားပြီးတော့သူ့ပါနေသူ့သားတာကလည်းတစ်ချစ်သမီးဟင်သူနဲ့ဘတ်တူအမျိုးတူလည်းဖြစ်ရပြီးတော့သူနဲ့တို့ပြည်ပြည်တနာချင်းကလည်းအဖင်ရင်းနဲ့တူတာဖြစ်ဟင်အဲ့ဒီတတို့သားကိုလည်းသူရပါသေးတယ်ပြီးတော့သူ မွေးတဲ့ကာလသာဦးလေးအဦးဒီသားဖြစ်ပါစေအဲ့ဒါတော့အဲ့ဒီနောင်မင်းကြီးသူ့ပန်းသူ့ပန်းပြီးတော့သူနောက်သူ့ပန်းအတိုင်းပေါ့ဗျာအဲ့ဒီဘာရဏတိကြီးကတတိနဲ့တွားလာတာတတိသားနဲ့တွားလာဟင်အဲ့သူ့သားကသူ့သားကလေအဲ့တတိသားနဲ့တွားရရပြီအဲ့ဒီဒေနနီကုန်းကြီးမှာနေဒေနနီကုန်းဆိုတာတခါကြီးတို့သန်းတွင်ဒီကုန်းကိုဟာမျိုးနော်သန်းတွင်ဒီကုန်းကြီးဒီရွာတွေရွာတွေရဲ့ခကြီးကုန်းမဟုတ်လား အဲ့ဒါကိုနိကုံးလို့ခေါ်တယ်တို့ဒီတော့ရာတွေကြတော့တနပုတ်လို့ခေါ်တယ်လူတွေရသွားရလားဟိုဟိုကျုံနေမျိုးရိုးတွေနဲ့ကြမှာနခရမြို့လို့တုံးတယ်ဟုတ်ကလားအဲ့ဒါအဲ့ဒီဒေနာနိကုံးကြီးမှာသူအဲ့ဒီဗာရာဏစီသတိသားနဲ့ပေါင်းတင်အဲ့ဒီမှာသားတစ်ယောက်ကြာအဲ့ဒါနေ့တိုင်းအဲ့ဒီညောင်မင်းကြီးကိုသွားသွားပြီးတော့ဟင်နောက်တော့ဘုရားရှင်ကလည်းတို့ဟိုဥရဝေလာတော်မှာတို့ကိုကိုညှင်းသေးတဲ့ လက်ရာကျင့်ကိုကျင့်ရတာကနေတော့ဒီကျင့်လဲအဆုံးမလွတ်တဲ့အကျင့်ပဲဆိုပယ်လိုက်အဲဒီမှာတို့ကိုတပြေပြေအောက်မှာအာနာပါနသတုဒ္ဒဗာနဲ့အာနာပါနကမ္မဋ္ဌာန်းကျင့်ရင်းနဲ့အဲ့ဒီမှာရခဲ့တဲ့သံသိက္ခာသူသွားပြီးတော့အားလုံးပြုဒီနေ့ဟိုယုတ်ကစိုးကြီးကိုထင်ရှားပြနေတယ်ပေါ့ဟင်အရှင်မဟိုသားသူပြီးတဲ့ယုတ်ကစိုးကြီးဆိုပြီးအဲ့ဒီမှာတို့အတပြားသိထိတ်တဲ့ရှုခွက်ကြီးလေး အဲ့ဒီရွှေခွေကြီးနဲ့ကနာနူသွားနေကိုအပြစ်ထည့်ပြီးတော့လာလူလားဖျားဖြစ်မဟုတ်သေးဘူးဗျကျုပ်ကစိုးကြီးဖြစ်နေဗျကျုပ်လိုက်တာဟင်ဖျားရှင်ကအဲ့ဒါကို46လို့သားတယ်သူကိကရွှေခွက်ကလည်းဘယ်လောက်ကြီးတယ်မသိဘူး46လို့ကတလုတ်တလုတ်ကိုထမ်းပြီးလုံးပမာဏရှိတယ်ဟင်ဟုတ်ဘူးဒုပဒနဲ့များတော့ဟင်သူတို့ရတော့ကလည်း16တောင်ကိုကွ တာမန်လူတယောက်ရဲ့ရာအဲ့တော့က6တောင်ကိုကွ9ပေအဲ့တော့သူတို့ဆုံးလို့ဟာဟုတ်ပေလေသူဟာလေးတရားကိုကပါရှိတော့တော့3တောင်တောင်ကြီးတော့ဟုတ်တယ်နဲ့ဖို့ဟင်ဟင်အဲ့တော့49လို့ထောင်ပြီးလုံးပမာဏရှိတယ်အဲ့ဒါစစပြီးတော့ရှုခွက်ကြီးကိုဒိဋ္ဌာနဲ့မျှောတာတယ်ဟင်ငါဖျားဖြစ်မယ်ဆိုလို့ချင်းတီရှုခွက်ကြီးပြီးရေထက်ကူတာဆန်တက်ပါစေတာနေတယ်တရားမြင်ပါလေ အဲ့တော့ထုံးစံတိုင်းဆိုရင် အော့ကိုစုံသွားမှာတယ်အခုဆန်တက်သွားတယ်အဲ့တော့ဒီတို့အဋိဋ္ဌံပါရမီတို့မြည်ဒီကမိမိရဲ့အဆင့်ကိုစမ်းတတ်တဲ့လက်နဲ့ဟုတ်ကလားမှန်ပါဗျာဟင်သစ္စာပါရမီဟောမိမိရဲ့အဆင့်ကိုစမ်းတတ်တဲ့လက်နဲ့မဟုတ်ဘူးလားမှန်ပါဗျာအဲ့ဒါအဋိဋ္ဌံနဲ့ပြောတာတက္ကသထံတက်သွားအဲ့ဒီမှာသရာပူတိုးသွားတယ်မှန်ပါဗျာအဲ့ဒီမှာဘောဓိပင်သွားပြီးတော့ကျင်တာ ကျင့်ပြီးအောင်ပြီဆိုပါတော့ဟင်အဲ့ဒီကနေပိသာဝကငါးဦးနဲ့လည်းတွေ့ပြီးပြီဆိုပါတော့ဒါတို့ပြောခဲ့ပြီးသားတွေပါဟင်ဒုတိယသာသနာကအဲ့ဒီသုသာတယတာတတိတာအဲ့ဒီယတာအဲ့ဒီယတာဟာသုသာတတတိသမီးရဲ့သားဗျခုနကနာနှုတ်ွက်လှူတဲ့အဲ့ဒီသုသာတမရဲ့သားပစ္စည်းချမ်းသာတော့အဲ့ဗာရာဏသီကြီးမှာသူ့ကိုအဆောင်ဦးသုံးလုံးနဲ့ထားတယ် အလောင်းတော်ဆန်ခဲ့တယ်လို့ပေါ့ຫນွေကြတော့ຫນွေဆောင်ဘူးလေမပူအောင်ပေါ့မိုးကြတော့မအိပ်အောင်ပေါ့ထောင်းကြတော့မအေးအောင်ပေါ့အဲ့လိုနားမှာသုံးဆောင်နေသူထားပြီးတော့သူရတာကလည်းတူဒီရောတထေသမီးနဲ့ရပစ္စည်းရှိသူလိုတန်းသူဟင်အဲ့တော့ပစ္စည်းရှိတယ်ပြီးတော့ဖာဟိုနှစ်ဖက်မိဘများကပစ္စည်းရှိရင်တော့သူတို့ဘာမှမလုပ်အောင်အဲ့တော့ တိုက်ပေါ်မှာပဲနေရတယ်ပြီးတဲ့ဖဏကသူများနဲ့မတူတဲ့ရွှေဖဏပြရရွှေပေါ်မှာသူတို့ဂရီပါရီရိုးမှာပေါ့လေသူ့ရဲ့ဖဝါပြန်ဟာအမွှေးများတောင်ပေါက်နေလို့ဆိုတယ်ဟင်အမွှေးများတောင်ပေါက်အဲ့လောက်ထိနူးညံ့ပြီးတော့တို့အတီးမုတ်တေးကခုံးနဲ့နေလဲဒုရိယရင်းနဲ့ညလဲဒုရိယရင်းနဲ့အဲ့ဒါတီသူရှူသားနေပြီးတော့သူဒီလောကပြည်ပိန်မဲ့ခံစားနေတယ် ဘာလို့သူ့မိဘများကတိုးမကုန်ဆွဲမကုန်ဘူးကွအဲ့ဒီသားတွေဒီလိုခံစားဖို့ရချွေးမတွေတို့ခံစားဖို့ရအတွက်ဟောမိဘတွေကရှားဖွေးချွေးရတယ်ကွဟုတ်ကလားဟင်ဟင်သားကြုံသမီးကြုံတာတဏှကြုံလားဟင်ကြည်ဟင်ကိုသားလေးကိုမခိုင်းရမပြုတ်ရသူတို့ကြတော့ချာကြားဖို့ရတယ်သူသားသားတို့သမီးမောင်နှံတော့ဟင် ဟင်တတိဆိုတာတတိလို့လုံးဝအောင်ပါပဲဟင်ဒီလောက်ဖြုံးနေရင်ဒီဟိုညာဘက်ကဒီလောက်ထွက်နေရင်ဘယ်ဘက်ကဒီလောက်အဝင်တော့ရှိအောင်ပါပဲအဲမရှိရင်ခန်းသွားမှာပေါ့ဟင်ဘယ်ဘက်ကဒီလောက်ထွက်လို့ရှိရင်ညာဘက်ကဒီလောက်လည်းဝင်ရအောင်မှာပေါ့အဲမဝင်ခန်းသွားမှာပေါ့အဲ့တော့ဟိုကဒီသားဒီချွေးမတွေဒီလိုခံစားဖို့ရအတွက်မိဘတွေကရှားရတယ်ဟင်ဟင်ကျုံများကြောက်เสียကောင်းဟင်ကျုံရင်တော့မရဘူးဟဲ့ မကျွန်တာကောင်းတယ်ညအကာကြီးကျွန်တော့ဟေးနှုတ်မရကျွန်တာများပဲကျွန်တာမှကောင်းရှုံကျွန်လည်းမကောင်းနုံကျွန်လည်းမကောင်းဟုတ်ကလားဗျအေးအဲ့လောက်ဒူရိယအတိန်နဲ့သူခံစားနေရတယ်ဒီလိုနဲ့ခံစားတာကြနောက်ဆုံးတော့ထားပါတော့ညဒူရိယာတွေနဲ့အကာတွေခုံတွေနဲ့အဲဒီညတစ်မျိုးဟိုညတစ်မျိုးဟိုညတစ်မျိုးပေါ့အဲ့လိုခံစားနေရင်မှတ်တာနဲ့တညတော့ ဒါတွေနေတိုင်းခံစားနေရတော့ဝက်သားလည်းသားပါများဤတာပဲဘယ်တော့ကောင်းတာဖြစ်ဖြစ်အသမ်းမှန်တယ်များရိုးမားကြည့်တဲ့ပဲအဲ့ဒီအသမ်းမှန်တယ်များတဏှာကဆန်းတာဘုဘက်ကဆန်းတာမဟုတ်ဘူးတဏှာမျိုးလုံးရှိတဲ့ပုဂ္ဂိုလ်ကဆန်းနေမှာပဲအဲ့ဒီအသမ်းမှန်တယ်များလည်းရိုးမားကြည့်တဲ့ပဲနင်းကြက်ကြက်ဆန်းနေကြက်ကြက်ညံညံရိုးနေပဲပုဂ္ဂလာကြီးကြက်ကြက်ဆန်းရင်ညံညံရိုးကြီးဒါထုတ်တာမယ်အဲ့တော့သူအဲ့တော့ဓာရီကြီးမတ်တတ်နဲ့အစောကြီးအိပ်ကျော်သွား ဟင်ဝါလဲဝူကတဲ့ဟာလဲကရမတ္တပေါ့လေတီးတာလဲတီးရမတ္တမှုတ်တာလဲမှုတ်ရမှုတ်ရမတ္တနဲ့အဲ့ဒီမှာတင်ကြီးရမတ္တနဲ့အဲ့ဒီမှာအိတ်ကြုံသွားတာတခေါ်ဟောနဲ့အဲ့တော့ဟိုကလည်းပထမတော့တဏှာကြီးတော့တော့ကပြနေမှာပေါ့ဟိုကမှလှုပ်တော့မှဟာတူဟာကြီးတော့အိတ်ကြောသွားပြီအိတ်ကြောင်ဘူးလေဆိုတခါတဲ့ဘုံကြီးတဲ့ကလမကလည်းဘုံကြီးပိုက်လို့ပေါ်လေကြာအဲ့နေတာကိုယူကားရတဲ့တခါဟင်ဒီပြီးတိုင်တဲ့ကလမလည်းပြီးပေါ်ဗျာ ဟိုကတဲ့ကလမကလည်းဟိုသူ့ရဲ့အပြင်းစင်ပေါ့မင်းသမီးလေးလိုလှလာပါပါကြာကြာနာနာအဲ့ဒါလေးနဲ့သူတို့လည်းအိပ်ပျော်သွားတော့တချို့လည်းဟောက်လို့တယ်ဗျာတချို့ကလည်းကိုယ်ယူကာရတယ်တချို့ကလည်းအာပုံကြီးတွေထွက်လို့တယ်ဗျာအေးနေချာဟင်ဟင်တတိရှိတော့နာဟန်ဖောင်ထားတာတတိမရှိရင်သွားပြီအသေးကောင်နဲ့ပါထုဟင်ကိုဟိုတတိရှိတော့နေတာတို့ဟန်ဖောင်ထားလို့ကြည်ကောင်းတယ် တိပျော်ရှုပျော်ဖြစ်နေတာအဲတတိလဲလွတ်တော့သွားရောဗျာတခါတဲ့အာပုတ်ရည်လေးနဲ့မြင်မကောင်းရှုမကောင်းပြီးတော့နေညဖက်နိုင်လောက်ကြတော့ဟိုးရောဗျာဟင်ဟင်အိတ်တုံးကခါမဲ့အိတ်တော့နိုးတော့လဲခါမဲ့နိုးတာပေါ့ဗျာမှန်ပါအဲ့တော့ကြည်တော့ဟောလေဘုံနေပါတယ်လည်းပြီးမှတီးတော့စိတ်ငြိမ်တယ်သင်ကြံကုန်ကြီးတဲ့ရောက်နေတယ်လို့သူထင်တယ် သင်္ချိုင်ကုန်းကြီးတဲ့ရောက်နေလို့ကြီးတော်ဟွာတဲ့အလောင်းခေါင်ကြီးတွေနဲ့အလွန်တူဆိုဗျာအသက်မှရှိတော့ပဲတုံလုံးပက်လက်ကြီးတွေဟင်ပြီးတော့လည်းဖိတ်ငိမ့်ပြီးတော့သင်္ချိုင်ကုန်းကြီးတဲ့သူတယောက်ထဲနေရတယ်လို့တဲ့ဗျို့အဲကြောက်လာတယ်ဟင်ထိတ်လာတဲ့ဒီလိုပါလို့ဖြစ်တဲ့တုံးဆိုတော့တခုသောဘဝတုန်းကအဲ့ဒီအတုပါလိုက်ပို့ရင်းနဲ့တတိလေးတစ်လုံးထားခဲ့တဲ့တာဝန်အဲ့တတိလေးတစ်ခုပဲရခဲ့ဘူးတဲ့ တခုသောဘဝတုန်းကလေဘဝမဟုတ်ဘူးတတိလေးတစ်လုံးတစ်လုံးများများမဟုတ်ဘူးအဲ့တတိလေးတစ်လုံးနဲ့အဲ့ဒီအတုပကိုမီးရှို့နာကိုသွားကြည့်ရင်မှတ်တာနဲ့ဟာကြည်သာသူ့ရှင်စဉ်တုန်းကတော့ဘယ်လိုဘယ်လိုလေးပေါ့အခုကြည့်လိုက်တာအပေကောင်ဘဝကျတော့ဘာမှမလုပ်နိုင်ဘူးချက်နိုင်မီးရှို့ရှို့သလိုကြီးထင်တယ်ခံနေရကြတယ်ဒီတတိလေးတစ်လုံးရခဲ့ဘူးဒါဒါဒီမှာလာပြီးတော့ကြည်သူပြုပြီးထင်တယ်ဟုတ်ပါဗျာဟင်ဟုတ်ပါဗျာ အဲတခါတည်းအဲ့ဒီမှာကြောက်သွားတင်ញိုင်ကုန်ကြီးတဲ့တယောက်ထဲရောက်နေသလိုဘယ်ကြည့်လိုက်ကြည့်လိုက်ဟိုမှာတုံလုံးပဲတဲ့ကြီးတွေကအလောင်းကောင်ကြီးတွေသာကြလို့ဟင်အဲ့ဒါကြည့်ပြီးကြောက်သွားတယ်အဲ့ဒီကြောက်သိမ့်တဲ့အတူသူ့စီမှာအတွေးသိဝင်လာတယ်ဟင်ငါ့ကိုဝိုင်းပြီးတော့နှိမ့်သက်နေတဲ့ဟာတွေဟင်အဖင်းနဲ့ပြတာလဲဒါမျက်စိကိုဟင်တူကြားရှာလေးနဲ့ ကြည့်ခစ်ပေါ့ခုခစ်တော့ကိုပန်းနဲ့ပွတ်နေတယ်လို့ပဲမျက်စိမွဲတာဒါကြောင့်တယ်ဟင်မျက်စိမွဲတာကအာယုံပို့တိုက်ခါလုံးမဟုတ်ဘူးလားနားလေးတာကောဟင်နှာခေါင်းနာမရတာကောရှားကြည်တပြက်ထားကောကိုကြည်တပြက်ထားကောအေးသူအဲ့ဒါသွားမြင်တယ်ဟင်သူ့ဒီအဖင်အာယုံနေအပန်းအာယုံနေအနာအာယုံနေအတွေ့အာယုံနေနဲ့သူ့ကိုဝိုင်းပြီးတော့ဖြောပြေးနေတယ် ဟုတ်ကလားဟိအတွေ့မျိုးစုံနေတာတန်ငါတက်တက်ဝိုင်းပြီးတော့နှိမ့်ဆက်နေကြတန်ငါတက်တက်ကပ်ပြီးတော့ဖြတ်နေကြတယ်လို့သူအဲ့လိုသွားနေနေဟင်အဲ့ဒီမှာရင်အကြောက်လွန်တော့ဘာလို့မလို့ပြေးမှာပေါ့အကြောက်လွန်တော့ဘယ်လိုလုပ်ပေးနေမှာလားပြေးမှာလားအဲ့ဒါထုံးတာမယ်အကြောက်လွန်ပြေးမှာဟင်သူလဲဥမာဥပါဒုတံဝတ္တဘောဥပါကထံဝတ္တဘောဒါကဒုစာလို့ပြောတာဗမာတို့တော့ငှဝိုင်းပြီးတော့နှိမ့်ဆက်ကုန်ကြပြီး ငါကပ်ပြီးတော့ဖြတ်ပြီးကုန်ရပြီနဲ့အဲလိုပါဇက်ကတတွတ်တွပြောရင်းနဲ့ထွက်သွားဟင်သူကခုနကတတိလေးတစ်ချက်ရဟာကဒီချိန်ပွင့်ရမယ့်ချိန်တင်တယ်ဟဲ့အဲ့ဒီတတိမျိုးသေးလေးဟာဒီကနေ့ဟိုပေါက်ပြီးတော့ပွင့်ရမယ့်ချိန်ဖြစ်တော့အိမ်တကားတွေခြံတကားတွေမြို့တကားတွေအကုန်လုံးပွင့်ပေးရတယ်အဲ့လိုအဲ့လိုတယောက်တို့သာသနာမှာဒုတိယသာသနာခေါ်မှာပေါ့ဒီသာဝကိငါဟုတ်ပြီးတော့လေမှန်ပါဗျာ ဟင်အဲ့ဒီမှာမိဂရာဝန်တော်ဘက်ကိုသူတမ်းပြီးတော့ဗဇက်ကတဲ့တွတ်တွတ်နဲ့ပေါ့ငါကပ်ပြီးနှိမ့်ဆက်ကုန်냐ပြီးငါဝိုင်းပြီးဖြက်ပြီးကုန်냐ပြီးနဲ့ဒါတွတ်တွတ်နဲ့ပြောရင်းနဲ့သွားဘုရားရှင်ကလည်းတပါးတဲ့ပညာရှောင်ရင်းနဲ့အဲ့ဒီမှာသူ့ဆောင်နေတယ်လို့ဖြစ်တာပေါ့ကွအဲ့မှာဇာတလာခဲ့နင့်မဖြက်တဲ့နေရာနင့်အဖြက်လွတ်တဲ့နေရာနင့်ကပ်ပြီးနှိမ့်သက်တဲ့နေရာလွတ်တဲ့နေရာဖြစ်တဲ့နိဗ္ဗာန်ဆိုတာငါဒီမှာရှိတယ်အဲ့ဒီနိဗ္ဗာန်ဆိုတဲ့လမ်းကြောင်းလာယူလက်အဲ့လိုပြောအဲ့တော့ तू အဲ့ဒါကြားတာနဲ့ဟာ ငါဝိုင်းပြီးတော့ဖြည့်ဆည်းလို့မဲ့နေရာရှိသေးတယ်အနှိမ့်သက်လို့မဲ့နေရာရှိသေးတယ်အဲ့ဒီနေရာနှိဗ္ဗာန်လို့ပြောတယ်ငါအဲ့ဒါသွားပြီးနားထောင်မယ်ဆိုပြီးအဲ့သွားအဲ့ဘုရားရှင်တယောက်တော့အနုပုပ္ပိကကထာပြောတာပေါ့ဗျာအဲ့ဒီတရားကိုနားထားမယ်ဟိုမှာတောတာမှဖြစ်တာဟင်တောတာမှဖြစ်အဲ့နဲ့ပြင်ကမနဲ့ကြတော့လင်းတော့အမေကအခန်းတက်ကြည့်တော့တွေ့ရုံအဲ့တော့ဒေါင်းတောက်ပြီလေတကယ်ရရလိမ့်မယ်နာကိုမြင်နေမြင်နေတဲ့အဖေဖြစ်သူကမြင်နေအဲ့ဒီ သူဖနာကသူများဖနာနဲ့မှတူပဲဟုတ်ကွသူတို့တီးကြဖနာတွေဟုတ်ကွပဋိမာသေးချာမာရတော့ဖနာချီယာကိုကြည့်ပြီးသူ့ဖေကရင်းနဲ့လိုက်တော့မိကရာဝန်ရောက်ဟမ်အဲ့တော့ဘုရားရှင်ကတန်းပြီးတော့အဲ့ဒီချိန်တွေ့လိုက်လို့ရှိရင်သူ့အဖေလည်းတရားရမှာမဟုတ်သူလည်းပဲတရားတက်မှာမဟုတ်ဘူးဆိုပြီးဘုရားရှင်ကသူ့ကိုကွယ်ထားလိုက်တယ်အဲ့တော့ရှင်ဘုရားဒီမှာရတာများမတွေ့ဘူးလားကွာမေးအေးတွေ့ပါလိမ့်မယ်ဒီနာတွေ့လိမ့်မယ်ခဏထိုင်အောင်ထိုင်အောင်အဲ့လိုဆိုပြီးတော့အဲ့ဒီ သူ့အဖေတထေးကြီးကိုလည်းဟောဗျာအနုဘုပ္ပကကထာဟောရင်မတန်နဲ့တို့ဒါအနုဘုပ္ပကကထာဘာဒါနာကောင်းကြောင်းဒါနာတဲ့သီလကောင်းကြောင်းတယ်ဒါနာကသူများဆိုင်တာပြည်ပြည်ဟင်ဆွဲထူတာတယ်သီလကကိုယ်စိတ်ကိုစောင့်ရှောက်တာလေဟင်ပြီးတော့ကိရိတာကဟိုပြည်စည်းမှာကတာလားစိတ်မှာကတာလားစိတ်တောင်မှဒါနာတဲ့သီလကညတ်တယ်ဟင်သီလကစိတ်ကိုစောင့်တာကို ဒါနကသူများပစ္စည်းဆွဲထူတာဟုတ်ဟုတ်ကလားပြီးတော့ဒါနကဟိုဝတ္ထုပစ္စည်းဆွဲထူတာဟုတ်ဟင်းသီလတဲ့လူသီလတဲ့ငါပြည်ရောက်တာပေါ့နတ်သီလကပိုပြီးသင်ကျဲခြင်းလေဟင်းအဲနတ်သီလတဲ့ဟိုတို့ပါတော့မက်သီလကပိုကောင်းတယ်လေအဲဒီကနေ့နတ်ဖြစ်ပြီမဲ့နတ်ဖြစ်ကပဲပုံသွားနိုင်တယ်ဟင်းမကြတဲ့ပုဂ္ဂိုလ်ကတို့ပဲပုံပဲတော့မှသွားရတော့ဟုတ်လေတောတာပါတိမရောက်တဲ့ဆိုသွားရတော့ဟုတ်ကလားဟဲ့အဲ့ဒီ သောတာပတ္တိမဲ့တဲ့တော့ကာမအာယုန်တွေကိုပယ်နိုင်တဲ့အနာဂါကပိုကောင်းတယ်လေမှန်ပါဗျာနင်းအချင်းချင်းဖြတ်သိဖို့ရှိတော်ဘူးနင်းအဲ့ဒီကာမအာယုန်ကိုပယ်ပြတ်နိုင်တာတဲ့တို့ဘဝကိုပယ်ဖြတ်နေတာပိုကောင်းတယ်လေနိခမဏိတန်တာဆိုတဲ့အာယုန်အကုန်လုံးကလွတ်ချပိုကောင်းဆုံးအဲ့ဒါကိုဘုရားပွင့်ကာသာကဝိနည်းရတယ်ကိုဟောတဲ့နှုတ်ခွန်းတဲ့စကားချောက်အဲ့ဒါကိုနုပုပိကကထာလို့ဟောဟင် အဲ့ဒါဟောတော့ယတ္တအပေကအဲ့ဒါနာရင်းနဲ့သောတာပန်ဖြစ်တယ်။ယန္တသရုဒ္ဓကအဲ့ဒါထပ်နာရင်းနဲ့သောယာနာဖြစ်သွားပြီ။အဲ့တော့ဒုတိယသာသနာယတ္တမဟုတ်ဘူးလား။ပိဿဝကိငါဟုတ်ပြီသူပဲ။ဟင်။အဲအဲ့ဒီခါကျမှသူဘုရားရှင်ကယတ္တတတိကိုတွေးခံတယ်။ဟင်။အဲ့အဲ့တွေးခံပြီးအဲ့ဒီမှာသူဟိုဖခင်ကြီးကသူယာနာဖြစ်သွားဆိုတော့ဝန်တာတာပေါ့ဗျ။အဲ့တော့သူအိမ်ကိုဆုံးပစ်မကြ။ ဖယားနဲ့သူနဲ့နှစ်ပါးပေါ့ဟင်အဲသူကလည်းအိဘိကုယဟန်ဖြစ်ပြီးပြယဟန်တာအိဘိကုဆိုတာယဟန်လာခဲ့လို့ဒီလိုခေါ်တာနဲ့သပင်ကနေကတုံးဖြစ်ပြဟင်ဟောပသိုးအင်ကြီးတွေကနေပြီးတော့ဟောတင်ငန်းနေဖြစ်သွားဟင်တို့လိုတပိတ်ဝယ်ဖို့ဘူကေကြီးကိုတို့ဟာလို့ဖို့ဟင်သပင်ညဖို့ကတုံးတုံးဖို့မလိုဘူးဗျအိဘိကုဆိုတာဒါတို့ပြိခရာလှူဘူးတဲ့ပုဂ္ဂိုလ်များမှာအိဘိကုခေါ်လို့ရတယ်လို့ခေါ်တယ်ဟင် လူတိုင်းခေါ်လို့ဟိုခေါ်လို့မရဘူးတဲ့တို့ဖရားလက်ထက်တုန်းကအိဘိကုခေါ်လို့ရတာ16000နဲ့333လောက်လာရှိဟင်အိဘိကုခေါ်လို့ရဟန္တာဖြစ်တာလေရဟန်းဖြစ်တာလေဟင်အဲ့ဒီမှာလေအိဘိကုနဲ့သူတို့နှစ်ပါးပွားရောဗျာအိမ်ရောက်တော့ဟောတော့သူဖခင်ရောသူမိခင်ရောသူစနီဟောင်းရောသောတာပန်တည်တယ်ဟင်နောက်သူ့အကြောင်းပြု၍ သူ့ရဲ့တငယ်ချင်းလေးယောက်ဟာဒီတထေးသားဒီလောက်ကြည့်တာတော့သာသနာဝင်လဲဆိုဒီသာသနာဟာတာမမဟုတ်ဘူးဆိုတော့လာဆုံးသားအဲ့တော့ဘုရားနဲ့တွေ့တော့ဟောတော့တခါတည်းကြွရောဗျာ၅ယောက်တခါသူ့တငယ်ချင်းတထေး၅၅ယောက်ကလည်းဒီလိုပဲဟာဒီရတ္တလူတထေးသားတော်မဲ့သာသနာပေါင်းဝင်နေဆိုတော့ဒီသာသနာဒီတာမန်သာသနာမဖြစ်နိုင်ဘူးဆိုသွားလေးလာအဲ့ဒီသူ့55ယောက်ကလည်းရဟနာဖြစ်တော့6သိဟင်ဟင်55ယောက်ရဲ့ဟိုပြသဘုရင်5ဦးရဲ့လေမှန်ပါဗျာ ဟင်ယာတာရဲ့တငယ်ချင်း၄ယောက်ရဲ့၅ယောက်သူ့တငယ်ချင်း50 55ယောက်အဲ့ဒါဒုတိယသာသနာမဟုတ်လားဟင်အဲ့ဒါဒုတိယသာသနာပိစာဝက်ကီပြီးသူတို့ပဲဗျအဲ့ဒီယတသဒုတာယဟန္တာဖြစ်တာဒီတတိလေးတစ်လုံးပဲမဟုတ်ဘူးလားမှန်ပါဗျဟင်အာသူဘလိုက်ပို့ရင်းနဲ့မြင်ခဲ့တဲ့တတိလေးတစ်လုံးမှာများများမဟုတ်ပါဘူးအဲ့ဒါတတိတာဘိုးပါဟုတ်ကလားမှန်ပါဗျဟင်တို့ရောဖြစ်နေမှာမလားဟင် တတိလေးတွေအဲ့လိုစုနိုင်မှာမလားဟမ်ဇာတာတတိသာတော့တကောင်ကျော်လောက်လက်နိုးတာဟိုမှာတင်ញိုင်းကိုကြီးတွေဆိုတော့ကိုယုကာကြီးတွေအာတုပါလို့ထင်တဲ့တို့အဖိုးတို့များညအများနိုးလိုက်ရင်တက္ကမကြီးတွေများတို့ဘယ်လိုထင်လို့ပို့အင်းအိပ်ပျော်နေမှာသူကလေးတနာဗျာဘယ်လိုထင်လို့ပို့နိုးဘူးလားနိုးဘူးလားတကောင်ကျော်လောက် နိုးဘူးလားဗျာတကောင်ကျော်လောက်ဘယ်လိုထင်တော့ဖွားတင်မိဘူးမตาမာကြီးလို့ထင်မှာဘယ်လိုထင်တော့ဟင်ဟင်ရတာနဲ့တော့ပုတိကတိပဲနေမှာဟင်နေရပါမှာပါဟဲ့နေရလေးပါဗျာနေလေးဟုတ်ကလားဟောတော့သုံးနဲ့လေးတယ်သုံးနဲ့လေးတော့ခွာတယ်တင်တယ်ဘို့ရတာနဲ့တော့ပုတိကတိဟင် ဟောမှာတကောင်ကျော်ကြီးနုဘုထာပြာကြည့်ပြီးအာတုပါကြီးလို့ထင်တယ်တို့ဖွားတင်မီများအိမ်ညာလေးများတွေ့ရင်ပုံမဲနင်နင်နေကြည့်ရတာကတမျိုးညကြည့်ရတာကတမျိုးနဲ့နေမို့အဖိုးပဲနေတော့ဟင်ဟင်မင်းအဖိုးနဲ့ရံပြရတာတော့ဖွားတင်မီလည်းမျက်နှာမထားတာတော့ဟင်ဟုတ်ကလားဟဲ့ဟင်အဲ့ဒါတတိလေးပါမှဒီအတိပေါ်တာမဟုတ်ဘူးလား တို့လည်းမြင်နေကြတာပဲဟင်ညာတော့ကနိုးကြတာပဲဒီအဲ့လိုတတိမရှိခင်လို့ဒီအသိမပေါ်တာဗျအဲ့တော့တတိတလုံးရဲ့တန်ဖို့ကလကားမထင်ပါနဲ့အဲ့ဒါယတာတတိတာတတိလေးအဲ့ဒီတလုံးပဲရပြီအဲ့ဒီတလုံးဟာမျိုးသေးဖြစ်လာဒီမျိုးတွေဟာဒီမှာပင်ပေါက်တတ်တယ်နဲ့ကွဒီမှာပင်ပေါက်ဒီမှာပဲပွင့်ဒီမှာပဲပြီးဒီမှာပဲရင်ဒီမှာပဲမှဲ့သွားတာမဟုတ်ဘူးလားဒီတို့လေလူဘဝရောက်တုံးလေး အဲတတိလေးနဲ့မှတ်သွားကြသမ်းပါဟင်လူဘဝရောက်တုံးလေးကိုလူသားလေးသားသွားကြသမ်းပါဟင်သားနိုင်ပါမလားလူသားဖို့ဟင်ဟင်ဘယ်လောက်သားပြီးပြီးတော့လူသားဟင်ဟုတ်ကလားဟင်ဝါဝါကြီးလားမသားကျင်သားကျင်လားကောမဖော်တန်သားရလားဟုတ်ပါမလားမှန်ပါတယ်အေးလူဘဝရောက်တုံးလေးဒီတတိယသုံးရတာပဲ ဟင်အဲ့တော့ပဲအာယုံခံစားခံစားယုံယုံမြတ်မြတ်မှမလွတ်နဲ့ဟင်အမကလေးနဲ့တွဲပြီးခံစားတဏီတော့ကလာဒီအမသေးပြီးဟင်တို့အတွက်အသုံးဝင်သွားလိမ့်မယ်ကဲနာကြပါဗျာသာသာသာ